အခန်းကြီး73အငယ်1မှ6ထိုကာလ၌ဒါဝိမင်းမျိုးနှင့်ယေရုရှလင်မြို့သားတို့၏ဒုစရိုက်အပြစ်အညစ်အကြေးကို စေကြောเสียဖို့စံရည်တွင်သည်ပွင့်လျက်ရှိလိမ့်မည်ကောင်းကင်ဘုရားရှင်သာဝရဖျားမိန်တော်မူသည်ကားပြည်တော်တွင်ရှိသောယုတ်တုတို့၏နာမများကို နောက်တဖန်အဘယ်သူမျှမမှတ်မိစေခြင်းငှာထိုကာလ၌ငါတုတ်တင်ပယ်ရှင်းမည် ပရောဖက်လုပ်သောသူတို့ကို၎င်းညစ်ညူးသောဝိညာဉ်ကို၎င်းပြည်တော်မှနှင်ထုတ်မည်လူတစုံတယောက်သည်ပရောဖက်ပြုသေးလျင် ဖွားမြင်သောမိဘတို့ကတင်ဒီထာဝရဘုရား၏နာမကိုအမိပြု၍မှုသာစကားကိုဟောပြောသောကြောင့်အသေးခံရမည်ဟုဆိုလျက်ပရောဖက်ပြုစဉ်ပင် ကိုမိဘတို့သည်သူကိုထုတ်ချင်းခတ်ထိုးကြလိမ့်မည်ထိုကာလ၌ပရောဖက်သည်ဟောပြောသောအခါ မိမိမြင်သောယူပါယုံကြောင့်ရှက်လိမ့်မည်သူတစ်ပါးကိုလှည့်စားမိအကြံနှင့်ကြမ်းတမ်းသောအဝတ်ကိုလည်းမဝတ်ရအကျွန်ုပ်သည်ပရောဖက်မဟုတ်လေလုသောသူဖြစ်ပါ၏ငယ်သောအရွယ်မှစ၍သူတစ်ပါး၌ကျွန်ခံရပါပြီဟုဝန်ခံလိမ့်မည်သူတစ်ပါးကလည်းတင့်လက်၌ပေါ်သောဒဏ်ရာကအဘယ်သို့နည်းဟုမေးလျင်ဤဒဏ်ရာကအကျွန်ုပ်၏အဆွေခင်မွန်းအိမ်၌ခံရသောဒဏ်ရာဖြစ်ပါသည်ဟု ပြန်ပြောလိမ့်မည်အငယ်ခုနှစ်မှကို ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကားအိုဒါငါ၏တိုးရင်းတစ်ဖက်ငါ၏အပေါင်းဖော်ဖြစ်တော်သူတစ်ဖက်၌နှိုးလောတိုးရင်းကိုရိုက်တက်လော့တို့ပြုလျင်တိုးတို့သည်ကွဲလွင့်ရကြလိမ့်မည်တိုးတငယ်တို့အပေါ်၌လည်းငါသည်ငါလက်ကိုတင်ဦးမည်သာရဖျားမိန်တော်မူသည်ကား တပြည်လုံးသုံးစုတွင်နှစ်စုကိုပယ်ဖြတ်၍အသေခံရသဖြင့်တစုသာ ကျန်ကြွင်းရလိမ့်မည်။ထိုတစုကိုမီးအလယ်သို့ငါရှောက်သွားစေမည်။ငွေကိုချွတ်သကဲ့သို့ချွတ်မည်။ရွှေကိုစုံစမ်းသကဲ့သို့စုံစမ်းမည်။သူတို့သည်ငါ့နာမကိုပဌနာပြု၍ငါနားထောင်မည်။သူတို့ကိုငါ၏လူမျိုးဟူ၍ငါခေါ်ဝေါ်မည်။သူတို့ကလည်း၊ထာဝရဘုရားသည်ငါတို့၏ဘုရားသခင်ဖြစ်တော်မူ၏ဟုဝန်ခံ 加利米。